တော်တာရှင်များကြားမှာကြပါစီဒီနေ့2024ခုနှစ်ဇွန်လ22ရက်စနေနေ့ညနေပိုင်းသတင်းတွေကိုကျွန်တော်ကိုငယ်ကတင်ဆက်ပါမယ်စနေနေ့တနင်္ဂနွေနေ့တွေမှာဂျပန်နိုင်ငံအနောက်ပိုင်းနဲ့အရှေ့ပိုင်းကနေရနှံ့ပြားမှာမိုးသီးထံမယ်လို့ခန့်မှန်းထားပါတယ်မြေပြိုမှုနဲ့ရေကြီးမှုတွေကိုသတိထားနေထိုင်ကြဖို့အာဏာပိုင်တွေကတိုက်တွန်းနေပါတယ်မိုးရွာသွန်းစေတဲ့ရာသီတိုက်လေးစီးချောင်းတစ်ခုနဲ့လေပြင်းနဲ့ရံဝင်တစ်ခုတို့ဟာတနင်္ဂနွေနေ့အထိအတွင်းမြောက်ဘက်ကိုဥတီရွေးရှာမယ်လို့ခန့်မှန်းရပြီးမိုးကြီးမှုမိုးကြိုးပြစ်မှုအန္တရာယ်တွေပိုများနေကြောင်းမိုးလေဝသအေဂျင်စီကပြောပါတယ်။ ချူးမုတ်ကုနဲ့ဟိုကူရီကုဒေသတွေမှာလာမယ့်သတင်းပတ်အတွက်မိုးရွာတဲ့ဒါမှမဟုတ်တိမ်ထူတဲ့ရက်တွေရှိနေမယ်လို့ခန့်မှန်းထားတာကြောင့်အဲ့ဒီဒေသတွေမှာမိုးရာသီစတင်နေပြီလို့ agency ကပြောပါတယ်။တနင်္ဂနွေနေ့မနက်ထိ24နာရီအတွင်းကျူရှူမြောက်ပိုင်းမှာမိုးရေချိန်200မီလီမီတာကျူရှူတောင်ပိုင်းမှာ150မီလီမီတာကျူငုတ်ကုဒေသမှာ120မီလီမီတာနဲ့ခင်းခင်းနဲ့ရှီကုတ်ကုဒေသတွေမှာ100မီလီမီတာအထိမိုးရွာနိုင်ပါတယ်။နှစ်ဆန်းတရက်နေ့မှာငရင်အကြီးကျယ်လှုပ်ခဲ့တဲ့ဟိုကူလီကုဒေသမှာလည်းတနင်္ဂနွေနေ့မှာမိုးသီးထနိုင်တယ်လို့မိုးလေဝသအရာရှိတွေကပြောပါတယ်။ အာဏာပိုင်တွေရဲ့အဆိုအရငရင်ကြောင့်မြေပြင်ဟာခိုင်မာမှုမရှိတော့ဘဲမိုးနဲ့နဲ့ရွာလာတဲ့မြေပြိုမှုတွေဖြစ်ပွားနိုင်တယ်လို့ဆိုပါတယ်ခင်ဗျာလာနဲ့ကြီးခဲ့တဲ့ငွေကြေးအရှုပ်တော်ပုံတွေကအဓိကအာဏာရ Liberal Democratic Party LDP အပေါ်မှာကြရရိုက်နေစေဖြစ်တဲ့အကြမှာပဲဂျပန်လွှတ်တော်အမတ်တွေဟာလွှတ်တော်ပုံမှန်စည်းဝေးကိုလက်တွေအဖြစ်အဆုံးသတ်ခဲ့ကြပါတယ်တချို့ LDP ပါတီဝင်တွေဟာနိုင်ငံရေးရန်ပုံငွေစီရင်ခံစာတွေကိုမမမကန်တင်ပြခဲ့တယ်လို့ဆွဆွဲခံနေရပါတယ်အခုသတင်းပတ်စောပိုင်းမှာ လွှတ်တော်ကနိုင်ငံရေးအရမငွေထင်းချွေဥပဒေကိုပြန်လည်ပြင်ဆင်တဲ့မူကြမ်းတစ်ရပ်ကိုအတည်ပြုခဲ့ပါတယ်။စီမင်းသေးရလွှတ်တော်ကိုယ်စားလှယ်တွေဟာသူတို့ရဲ့အစီရင်ခံစာမှာပါတဲ့အကြောင်းအရာတွေကိုအတည်ပြုရမှာဖြစ်ပါတယ်။ဒါဟာပိုပြီးတော့ပွင့်လင်းမြင်သာမှုရှိစေဖို့ရည်ရွယ်တာဖြစ်ပါတယ်။တောက်ကြံနေမှာဝန်ကြီးချုပ်ခီရှိဒါဖူမီယိုကဒီမိုကရေစီကိုကာကွယ်ဖို့ပြည်ပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရေးလှုပ်ရှားမှုရန်ကုန်ငွေတွေကိုစောင့်ကြည့်တဲ့ပြင်ပအဖွဲ့အစည်းတစ်ခုတီထောင်မှုအစိုးရကရွေးထားကြောင်းလဲမစ္စတာခီရှိဒါကပြောကြားခဲ့ပါတယ်။ ဒါပေမဲ့ရှောင်းတခင်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုမှုတွေအကြမှာသူကပြည်သူ့လွှတ်တော်ကိုဖျက်သိမ်းမလားဆိုတာနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညှင်းဆိုခဲ့ပါတယ်။အကြီးဆုံးတိုက်ခံပါတီခေါင်းဆောင်ကမစ္စတာခီရှီဒါရဲ့တုံ့ပြန်မှုကိုဝေဖန်ခဲ့ပါတယ်။ Constitutional Democratic Party ဥက္ကဋ္ဌအီဇူမီခင်တာကအစိုးရကိုစိန်ခေါ်ဖို့အတွက်တခြားအတိုက်ခံပါတီတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံပေါ်ကျူးကျော်မှုကိုရပ်တန့်ဖို့ရုရှားကိုဂျပန်နိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲအရာရှိတူကတိုက်တွန်းခဲ့ပြီး ရုရှားအစိုးရနဲ့မြောက်ကိုရီးယားအစိုးရအကြားစီးရေးဆိုင်ရာဆက်ဆံရေးတိုးတက်လာနေတာပေါ်ဆိုရင်ကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။အဲဒီဝန်ကြီးဌာနဥရောပရေးရာဘျူရိုညွှန်ကြားမှုချုပ်နာကာဂိုမဲမဆာရှိဟာရုရှားနိုင်ငံရဲ့ဝန်ကြီးဌာနအာရှဌာနတတိယညွှန်ကြားမှုလော့ဒမီလာဗိုရိုဘျိုဘာနဲ့မော်စကိုမှာတောက်ကြနေကတွေ့ဆုံခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကညွှန်ကြားမှုချုပ်က ရုရှားရဲ့အဆင့်တူအရာရှိနဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးတာဖြစ်တယ်လို့ဂျပန်အရာရှိတွေကပြောပါတယ်။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်ဂျပန်နဲ့ရုရှားအကြားကဆက်ဆံရေးဟာအခက်အခဲကြုံနေရတယ်လို့မစ္စတာနာကာကိုမေကပြောပါတယ်။အဲဒီကျူးကျော်မှုဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုဖြစ်တယ်လို့ဆိုရင်းနဲ့ချက်ချင်းရပ်တန့်မှုသူကတောင်းဆိုခဲ့ပါတယ်။အခုသတင်းပတ်အစောပိုင်းမှာမြောက်ကိုရီးယားကိုတွားခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခရီးစဉ်နဲ့အပြန်အလှန်စစ်ရေးဆိုင်ရာဂရီးကိုဒေပါဝင်တဲ့သဘောတူစာချုပ်အသစ်လက်မှတ်ရေးထိုးခဲ့တာတွေကိုမစ္စတာနာကာကိုမေကညှင်းညွှန်း ပြောကြားခဲ့ပါတယ်။ရုရှားနဲ့မြောက်ကိုရီးယားကြားစစ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုသူကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါ့အပြင်မစ္စနကာကိုမေကမြောက်ပိုင်းပိုင်းနယ်မြေတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။အဲဒီကျွန်းတွေပေါ်မှာရှိတဲ့ဘိုးဘေးတွေရဲ့တင်းကြိုင်းတွေကိုဂျပန်နိုင်ငံသားတွေတွားရောက်ကာရဝပြုတာကိုခွင့်ပြုတဲ့အစီအစဉ်ပြန်လည်စတင်ဖို့နဲ့အဲ့ဒီဒေသမှာဂျပန်ငါးဖမ်းလေတွေဘေးကင်းကင်းနဲ့လှုပ်ဆောင်ခွင့်ပေးတဲ့သဘောတူညီချက်တရပြန်လည်စတင်ဖို့သူကတောင်းဆိုခဲ့ပါတယ်။ရုရှားကထင်ကျုပ်ထားတဲ့ကျွန်းလေးကျွန်းကိုဂျပန်နိုင်ငံကပိုင်ဆိုင်ကြောင်းအခိုင်အမာဆိုပါတယ်။ ဂျပန်ဆိုရကအဲ့ဒီကျွန်းတွေဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းတရားမဝင်သိမ်းပိုက်ခံခဲ့ရတာဖြစ်တယ်လို့ပြောပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလည်းနိုင်ငံနိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေတောက်ကြနေမှာအချိန်တိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ခဲ့ပါတယ်။ NHK World Japan ကသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်။ ပြီးခဲ့တဲ့သတင်းပတ်အတွင်းလက်ဘနွန်မှာအစ္စရေးတပ်ဖွဲ့တွေနဲ့ဟစ်ဇ်ဘိုလာတိုက်ခိုက်ရေးသမားတွေကြားတိုက်ပွဲတွေပြင်းထန်လာတဲ့နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကစိုးရိမ်နေပါတယ်။အရှေ့လယ်ပိုင်းဒေသမှာကျေပြန့်လာနေတဲ့ပြည်ပခါရဲ့အန္တရာယ်ဟာလက်တွေ့ဖြစ်တယ်ဆိုတာကိုသတိပေးဖို့နောက်ကြံနေ့ကကုလသမဂ္ဂဌာနချုပ်မှာသတင်းစာရှင်းလင်းပွဲတရက်ကိုသူကကျင်းပခဲ့ပါတယ်။ဒေသတွင်းနဲ့ကမ္ဘာတလွှားကလူတွေအနေနဲ့လက်ဘနွန်ကိုနောက်ထပ်ဂါဇာကမ်းမြောင်ဒေသအဖြစ်ခံလို့မရဘူးလို့မစ္စတာဂူတဲရက်ကပြောပါတယ်။ နမောနမဲလောက်ရလေးတစ်ခုကထင်ထားတာတဲ့ဂျွန်လွန်နဲ့ကဆိုးကြီးကိုဖြစ်ပေါ်စေနိုင်တယ်လို့သူကထည့်သွင်းပြောကြားခဲ့ပါတယ်။ Hezbollah တိုက်ခိုက်ရေးသမားတွေကဟာမတ်စ်ကိုထောက်ခံကြောင်းထုတ်ပေါ်ပြောဆိုခဲ့ပြီးတော့ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ရန်လိုကျူးကျော်မှုဆုံးသတ်သွားတဲ့အထိသူတို့ရဲ့တိုက်ခိုက်မှုတွေရမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။အစ္စရေးတပ်တွေကလည်းဆက်လက်တိုက်ခိုက်နေပါတယ်။ဟာမတ်စ်နဲ့ပြည်ပခါတွေစတင်ခဲ့တဲ့အော်တိုဘာလကလေးက Hezbollah တမှုအများအပြားနဲ့အ ਨੇ ဆုံးတိုက်ခိုက်ရေးသမား300လောက်ကိုတုတ်တင်ခဲ့တယ်လို့သူတို့ကဆိုပါတယ်။ လက်ဘနွန်ကိုထိုးစစ်ဆင်ရေးအစီအစဉ်တွေကိုလည်းအတည်ပြုခဲ့တယ်လို့အခုသတင်းပတ်မှာအစ္စရေးတပ်ကကြေညာခဲ့ပါတယ်။ဂျပန်အေဂရစ်ဘီယင်နာရူဟီတိုနဲ့မေဘီယာမဆာကိုတို့ဗြိတိန်နိုင်ငံကိုရှေ့ရကြာတရားဝင်ခီးစဉ်အဖြစ်နဲ့ထွက်ခွာသွားပြီဖြစ်ပါတယ်။အေဂရစ်နဲ့မေဘီယာတို့ဟာတိုကီယိုမြို့ဟန်နဒာလေဆိပ်ကနေအစိုးရလေယာဉ်နဲ့စနေနေ့မှာထွက်ခွာခဲ့တာဖြစ်ပါတယ်။တော်ဝင်ဇနီးမောင်နှံကိုအင်ရှင်မင်းသားအာကီရှနိုနဲ့ဂျင်ဟာတော့တရားရုံးချုပ်တရားသူကြီးချုပ်ဒိုကူရာဆာဘူရို တိုကီယိုဗြိတိန်တန်ယုံကယာယီတန်မတ်တို့ကတခြားသူတွေနဲ့အတူလိုက်ပါပို့ဆောင်ခဲ့ကြပါတယ်။တော်ဝင်စနီးမောင်နှံဟာဒေသအချိန်စနေနေ့မွန်းလွဲပိုင်းမှာလန်ဒန်ကိုရောက်ရှိမယ်လို့သိရပါတယ်။အခုခရီးစဉ်ဟာ2019ခုနှစ်အေဂရစ်ဘရင်ကြီးနန်းတက်ပြီးတဲ့နောက်တော်ဝင်စနီးမောင်နှံရဲ့ဒုတိယမြောက်တရားဝင်ခရီးစဉ်ဖြစ်ပါတယ်။တော်ဝင်စနီးမောင်နှံကိုဗြိတိန်ဘရင်ချားစ်ကတရားဝင်ဖိတ်ကြားခဲ့တာဖြစ်ပါတယ်။စနီးမောင်နှံဟာအင်္ဂါနေ့မှာဂျိုးဇုဘဲအခမ်းအနားနဲ့ဘကင်ဟမ်နန်းတော်မှာကျင်းပမယ့်ဂုဏ်ပြုအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။ ဧကရစ်ဘီယန်နာတို့ဤတို့ဟာဂျာတာပရင်းနေမှာဝန်ဆာရဲတိုင်းမှာရှိတဲ့ဗြိတိရှတော်ဝင်မိသားစုတင်ကြံကိုတွားရောက်ဖို့စီစဉ်ထားပြီးဘင်မာကြီးအဲလစ်ဘတ်ဒူးနဲ့ခင်မွန်းဖြစ်သူမင်းသားဖိလစ်တို့ရဲ့အုပ်ကူမှာပန်းငွေချမှာဖြစ်ပါတယ်ခင်ဗျာတိုကျိုခြေစိုက်ကုမ္ပဏီတစ်ခုဟာအများဆုံးလမ်းပေါ်မှာအလိုလျောက်မောင်းနှင်မှုအဆင့်လေးကိုလှုပ်ဆောင်ခွင့်ရပြီဖြစ်တယ်ဆိုတာကို NHK ကသိရှိခဲ့ပါတယ်ပုဂ္ဂလိကကုမ္ပဏီတစ်ခုအနေနဲ့အဲ့ဒီအဆင့်အတွက်ခွင့်ပြုချက်ကိုရတာဟာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ဘိုဒီလို့အမည်ရတဲ့အဲ့ဒီကုမ္ပဏီဟာ SoftBank Corporation ရဲ့လုပ်ငန်းခွင်တစ်ခုဖြစ်ပါတယ်။တောက်ကြနေ့က Tokyo Metropolitan Public Safety Commission ရဲ့ခွင့်ပြုချက်ကိုရရှိခဲ့တယ်လို့အဲ့ဒီကုမ္ပဏီကဆိုပါတယ်။ဟာနဲရာဒီဇိုင်နာကမီတာ800ရှိတဲ့လမ်းမပေါ်မှာခီးတဲ့10ဦးထိတင်ဆောင်နိုင်တဲ့ဘတ်စကားတွေကိုဘိုလီကုမ္ပဏီကပြေးဆွဲသွားမှာဖြစ်ပါတယ်။အဲ့ဒီဘတ်စကားတွေဟာတနအီကို12ကီလိုမီတာနှုန်းနဲ့မောင်းနှင်နိုင်မှာဖြစ်ပေမဲ့ရင်ဝင်နှန်းလိုက်ပါပြီးရာသီဥတုကောင်းမှမှသာမောင်းနှင်နိုင်မှာဖြစ်ပါတယ်။ အခုချိန်မှာတော့ဒီဝန်ဆောင်မှုကိုလေ့လာသူအဖွဲ့တွေနဲ့မီဒီယာတွေအတွက်ပဲကြိုတင်ဆင်းရင်ပေးနိုင်မှာဖြစ်ပါတယ်။အများပြည်သူတွေအတွက်ကတော့အဆအအောင်မှာဖြစ်ပါတယ်။ဂျပန်တည်ယူပို့ဆောင်ရေးဝန်ကြီးဌာနကအလိုလျောက် မောင်းနှင်မှုနည်းပညာကိုအဆင့်၅ဆင့်ခွဲပြီးတော့သတ်မှတ်ထားပါတယ်။အခုခွင့်ပြုလိုက်တဲ့အဆင့်၄ဆိုတာကတော့ရင်းရဲ့အမြန်နှုန်းလမ်းကြောင်းတွေနဲ့ရာသီဥတုဆိုင်ရာတချို့သတ်မှတ်ချက်ပေါင်းတွင်မှာလူသားရင်မောင်းမပါဘဲနဲ့မောင်းနှင်နိုင်တာမျိုးဖြစ်ပါတယ်။အဆင့်၅ကတော့လမ်းကြောင်းဆိုင်ရာကန့်သတ်ချက်မရှိဘဲအလိုလျောက်မောင်းနှင်မှုကိုအပြည့်အဝ လှုပ်ဆောင်လို့ရပါတယ်သတရှင်တွေစနေနေ့တနင်္ဂနွေနေ့တွေမှာဂျမန်နိုင်ငံအနောက်ပိုင်းနဲ့အရှေ့ပိုင်းကနေရအနှံ့ပြမှာမိုးတီးထမ်းမယ်လို့ခန့်မှန်းထားပါတယ်မြေပြိုမှုနဲ့ရေကြီးမှုတွေကိုတတိထားနေထိုင်ကြဖို့အာဏာပိုင်တွေကတိုက်တွန်းနေပါတယ်တနင်္ဂနွေနေ့မနေ့က24နာရီအတွင်းကျူရှူမြောက်ပိုင်းမှာမိုးရေကြီး200မီလီမီတာကျူရှူတောင်ပိုင်းမှာ150မီလီမီတာချွန်းငုတ်ဒေသမှာ120မီလီမီတာနဲ့ကင်ကီနဲ့ရှီကိုကူဒေသတွေမှာ100မီလီမီတာအထိမိုးရွာနိုင်ပါတယ်။ နှစ်ဆန်းတရက်နေ့မှာငရင်ကြီးကျယ်လုပ်ခဲ့တဲ့ဟိုကူဒီကူဒေတာမှာလေတနင်္ဂနွေနေ့မှာမိုးတိထနိုင်တယ်လို့မိုးလေဝသအရာရှိတွေကပြောပါတယ်။အာနာပိုင်တွေရဲ့အဆိုအရငရင်ကြောင့်မြေပြင်ဟာခိုင်မာမှုမရှိဘဲနဲ့မိုးနှင်းနဲ့ရွာတာနဲ့တင်မြေပြိုမှုတွေဖြစ်ပွားနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။ NHK World Japan ကသတင်းတွေကိုကျွန်တော်ကိုငယ်ကတင်ဆက်ခဲ့ပါတယ်။သတင်းနဲ့အစီအစဉ်တွေကို nhk.jp/burmesc internet စာမျက်နှာမှာဖတ်ရှုနိုင်နိုင်ပါတယ်။ ဝိုးဆိုင်လို့ခေါ်တဲ့ဘေးရန်ရဲ့ကြိုတင်ကာကွယ်ရေးအကြောင်းအရာတွေကိုလည်းအဲ့ဒီစာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။